ခန်းကြီး19အငယ်1မှ15ဒါဝိမင်းသည်နန်းတော်၌ညီဝတ်စွာနေရသောအခါ ပရောဖက်နာသန်ကိုခေါ်၍ကြီးရှုလော့ငါသည်အာရစ်တတအိမ်နှင့်နေ၏သာရဖျား၏ဗြိညင်တတတော်မူကားကလကာဖြင့်သာ ကွယ်ကာလျက်နေရသည်ဟုဆိုသော နာတန်ကအကြံတော်ရှိသည်မြအတိုင်းပြုတော်မူပါဘုရားသခင်သည်ကိုရောနှင့်အတူရှိတော်မူသည်ဟု ပြန်လျှောက်၏ ထိုညတွင်ဘုရားသခင်နှုတ်ပတ်တော်သည်ပရောဖက်နာသန်သို့ရောက်၍ငါကျွန်ဒါဝိဒ်ထံသို့သွားလော့ဒါဝရဘုရားမိန်တော်မူသည်ကားတင်ဒီငါနေစရာဖို့အိမ်ကိုမဆောက်ရဤဒေလမျိုးကိုအေဂရုပြည်မှနှုတ်ဆောင်သော နေ့ကစ၍ယနေ့တိုင်အောင်အိမ်နှင့်ငါမနေတဲတခုမှတခုသို့ပြောင်း၍တဲများတို့နှင့် နေပြီးဤဒေလအမျိုးအပေါင်းနှင့်ငါလှဲ့လေရာအရတ်တို့၌ ငါ၏လူမျိုးကိုကျွေးမွေးစေခြင်းငှါငါစေခိုင်းသောဣသရေလတရားသူကြီးတစုံတယောက်အား၊သင်သည်ငါ့အဘို့အာရဇ်သစ်သားအိမ်ကိုအဘယ်ကြောင့်မဆောက်သနည်းဟုငါဆိုဘူးသလော။ယခုမှာကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူသည်ကား၊သိုးထိန်းရာသိုးခြံထဲကသင့်ကိုငါနှုတ်ယူ၍၊ငါ၏လူဣသရေလအမျိုးသားတို့ကိုအုပ်စိုးသောမင်းအရာ၌ငါခန့်ထားပြီ။သင်သွားလေရာရာ၌ငါလိုက်၍ သင်၏ရန်သူအပေါင်းတို့ကိုတင့်ရှိမှပယ်ရှားသဖြင့်မြေကြီးသားလူကြီးဂုံတရေကဲ့သို့တင်၌ဂုံတရေကိုငါပေးပြီးထိုမှတပါငါ၏လူဣဒေလအမျိုးနေရာအရက်ကိုငါပြင်ဆင်ပြီးသူတို့သည် နောက်တဖန်မပြောင်းမလဲမိမိတို့နေရာ၌နေစေခြင်းငှာငါမြဲမြံစေမည်မတရားသော သူတို့သည်ရှေးကာလ၌၎င်းငါ၏လူဣဒေလအမျိုးတရားသူကြီးတို့ကိုခန့်ထားသော ကာလ၌၎င်းညှင်းဆဲတကဲ့သို့ နောက်တဖန်မညှင်းဆဲရတင့်ကိုလည်းရန်သူအပေါင်းတို့လက်မှကယ်လွတ်၍ချမ်းသာပေးပြီးတင်ဤအမျိုးအနွယ်ကိုလည်းငါတီးစေမိဟုသာရဖျားမိန်တော်မူပြီးတင်သည်အသက်ကာလဆေး၍ဘူဘေးနေရာသို့တွားရသောအခါတင်မဆင်းသက်သောသားစုတွင်သားတယောက်ကိုငါချီးမြှောက်၍သူ၏နိုင်ငံကိုတည်ထောင်မည်ထိုသားသည်ငါဖို့အိမ်ကိုဆောက်လိမ့်မည် သူထိုင်သောရာဇပလ္လင်ကို အစဉ်အမြဲငါတည်စေမည်။ငါသည်သူ၏အဘဖြစ်မည်။သူသည်လည်းငါ၏သားဖြစ်လိမ့်မည်။သင့်ရှေ့မှာရှိသောသူ၌ငါ၏ကရုဏာကိုနှုတ်သကဲ့သို့သင်၏သား၌ငါမနှုတ်။ထိုသားကိုငါ့အိမ်၊ငါ့နိုင်ငံ၌အစဉ်အမြဲနေရာချမည်။သူ၏ရာဇပလ္လင်သည်လည်းအစဉ်အမြဲတည်ရလိမ့်မည်ဟုငါ့ကျွန်ဒါဝိဒ်အားပြောလော့ဟု မိန့်တော်မူ၏။ ထိုဗျာဒိတ်တော်စကားအလုံးစုံတို့ကိုနာသန်သည်ဒါဝိဒ်အားပြန်ပြောလေ၏အငယ်16မှ29ထိုအခါဒါဝိဒ်မင်းကြီးသည်အထဲသို့ဝင်၍ ထာဝရဘုရားရှေ့တော်၌ထိုင်လျက်အိုထာဝရအရှင်ဘုရားသခင်အကျွန်ုပ်ကိုဤများလောက်ချီးမြှောက်တော်မူမည်အကြောင်းအကျွန်ုပ်သည်အဘယ်သို့သောသူဖြစ်ပါသနည်းအကျွန်ုပ်အမျိုးသည်အဘယ်သို့သောအမျိုးဖြစ်ပါသနည်းတို့ရတွင်အိုဘုရားသခင်ထိုကျေးဇူးတော်ကိုတာမညကျေးဇူးဟု ထင်မှတ်တော်မူသောကြောင့် ကိုယ်တော်၏ကျွန်အမျိုးအနွယ်ကိုကြာမြင့်စွာသော ကာလနှင့်ယှဉ်လျက်မိန့်တော်မူပါသည်တကား။အိုထာဝရအရှင်ဘုရားသခင်၊အကျွန်ုပ်ကိုဘုန်းကြီးသော သူကဲ့သို့ မှတ်တော်မူပါသည်တကား။ကိုယ်တော်ကျွန်ဒါဝိဒ်သည်ကိုယ်ဘုန်းကြီးစေခြင်းငှါအဘယ်သို့ တိုးတက်၍ရှောက်ရပါမည်နီကိုရောဒီကိုရောကျွန်ကိုတည်တော်မူ၏အိုထာဝရဘုရားကိုရောကျွန်အကျိုးကိုထောက်၍အလိုတော်ရှိသည့်အတိုင်းကြီးစွာသောအမှုအလုံးစုံတို့ကို ထင်ရှားစေခြင်းဟာအလုံးစုံတို့ကို ပြုတော်မူပြီးတို့ဖြစ်၍အိုထာဝရဘုရားအကျွန်ုပ်တို့ကြားသမျှအတိုင်းကိုရောနှင့်တူသောဘုရားကိုရောမတပါအခြားသောဘုရားမိမျှမရှိပါအေဂုတုပြည်မှရွေးနှုတ်တော်မူသောကိုရောဤလူ မြို့ရှိမှ လူအမျိုးမျိုးတို့ကိုနှင်ထုတ်သည်ဖြင့်ကြီးမြတ်၍ကြောက်မဲ့ဖွယ်သော နာမတော်ကိုကိုရော့အဖို့ထင်ရှားစေခြင်းဟံဘုရားသခင်ကြွ၍ ကိုရောအဖို့ရွေးနှုတ်တော်မူသောကိုရော၏လူဣဒရေလမျိုးနှင့်တူသော လူမျိုးတစုံတမျိုးသည်မြေကြီးပေါ်မှာရှိပါသလောအကြောင်းမူကားကိုရော၏လူဣဒရေလမျိုးသည် အစဉ်မြဲကိုရော၏လူဖြစ်စေခြင်းဟာပြု၍ကိုရောသာရဖျားသည် သူတို့ဖျားသခင်ဖြစ်တော်မူ၏ယခုမှအိုသာရဖျားကိုရောကျွန်၌၎င်းကိုရောကျွန်၏အမျိုးအနွယ်၌၎င်းမိန်တော်မူသောစကားတော်ကိုအစဉ်မြဲတည်ပါစေတော် မိန်တော်မူသည့်အတိုင်းပြုတော်မူပါကောင်းကင်ဘုရားရှင်သာရဘုရားသည်ဣတေလမျိုး၏ဘုရားသခင်ဖြစ်တော်မူသည်ဟု၍နာမတော်သည် အစဉ်မြဲချီးမြှောက်ခြင်းရှိမည်အကြောင်းအမိန်တော်သည် အစဉ်မြဲတည်ပါစေသောကိုရောကျွန်ဒါဝိဒ်၏အမျိုးအနွယ်သည် ရှေ့တော်၌တည်ပါစေသော အကြောင်းမူကားအိုကျွန်ုပ်၏ဘုရားသခင်ကိုရောကသင်၏အမျိုးအနွယ်ကိုငါတည်စေမည်ဟု ကိုရောကျွန်အားဗျာဒိတ်ပေးတော်မူသောကြောင့်ကိုရောကျွန်သည်ရှေ့တော်၌ပထနာပြုကျင်သောစိတ်ရှိပါ၏ယခုလည်းအိုထာဝရဘုရားကိုရောသည်ဘုရားသခင်မှန်တော်မူ၏ဤကျေးဇူးကိုကိုရောကျွန်၌ဂတိထားတော်မူပြီးတို့ဖြစ်၍ကိုရောကျွန်၏အမျိုးအနွယ်သည်ရှေ့တော်၌အစဉ်မြဲတည်ပါမည်အကြောင်းကောင်းချီးပေးခြင်းကနူးညွတ်သောစိတ်ရှိတော်မူပါအိုထာဝရဘုရားကိုရောသည်ကောင်းချီးပေးတော်မူလျင် ကောင်းကြီးမင်္ဂလာကိုအစဉ်အမြဲခံရပါလိမ့်မည်ဟုဆုတောင်းသတည်း